1944ခုနှစ်နောက်တစ်ခုလာစားတရနေ့ကိုကြီးတို့ရာဂုံမာစီသာသနာ့ရိပ်သာဖိုင်ရင်ဓမ္မယုံကြီးမှာတင်းညာအကျိုးတရားပွဲဒီနေ့စတင်ပြီးတော့ဆင်နွှဲပါတယ်ရှိရှိတော့ဘုရားဘာသာဝင်သူတော်ရှင်တို့နှစ်ဟောင်းကနေပြီးတော့နှစ်တိကုတော့မယ်အပြု သာသနာနဲ့ပတ်သက်တဲ့ကုသိုလ်ဒူးတွေပေါ့စွန့်နိုင်သမျှရှိမှုအထုကြတဲ့အထုခဲ့ကြတဲ့ထုံနှံစင်လာမပြတ်ပေါ်လေယခုခေတ်ဘုရားဘာသာဝင်ဖြစ်ကြတဲ့သူတော်ရှင်တွေဟာနှစ်ဟောင်းကနေပြီးတော့နှစ်တိကူးတော့မယ်ပြုပေါ်လေနှစ်ဟောင်းကိုလည်းပဲသရတိလဘာဝနာကုသိုလ်တရားတွေပွားများခြင်းအားဖြင့် နှုတ်ဆက်ခဲ့ပြီးတော့လာမဲ့1345နဲ့5ခုနှစ်နှစ်တစ်ကိုကုသိုလ်တရားနဲ့ကျူဆူကြပါတယ်အခုနှစ်ဟောနေပြီးတော့နှစ်တစ်ကိုနှစ်ဟောကိုလည်းပဲကုသိုလ်တရားနဲ့နှုတ်ဆက်နှစ်တစ်ကိုလည်းပဲကုသိုလ်တရားနဲ့ကျူဆူဖို့ရပါလိမ့်ဘုရားတို့ငါစီသာသနာ့ရိပ်တာ ဒီပတ်သက်သမျှသူတော်ရှင်တွေဟာအငယ်လေးတွေရောအလတ်တွေရောတော်တော်ကြီးကြီးတွေရောပေါ့လေဒီမှာလာရောက်တာပြိတ္တတွေတော်တော်များနေပါပြီမျိုးသားဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ရှင်ဖြစ်ယဟန်ဖြစ်ခံယူပြီးတော့ယဟန်တရားကြီးကျင့်သုံးကြတယ်တချို့မျိုးသမီးတွေကလည်းပဲတရားရှင်အဖြစ်ခံယူပြီးတော့တရားဓမ္မကြီးကျင့်သုံးကြတယ်

ဒီကျွမ်းမှာတကယ်ယောဂီတော်ရှင်နေအနေနဲ့အပြစ်ကင်းအကျိုးရကုသိုလ်မင်္ဂလာတွေပွားကြရမှာကိုဖြစ်တော်တန်ရှင်းအပြစ်ကင်း၍ကောင်းခြင်းဒုက္ခကျိုးဘေးကကုသလမင်္ဂလာဆိုတာကုသိုလ်မင်္ဂလာတွေပွားရမှာအဲတော့ကုသိုလ်မင်္ဂလာပွားဖို့ရာရည်ညွှော်ချက်နဲ့ပေါ့လေရောက်လာကြပြီဆိုရင်အတိအတိသောငယ်သူ ပြည်သူဖြစ်တဲ့ပုဂ္ဂိုလ်တွေဟာအိမ်မှုကိစ္စအဝဝတွေပေါ့လေလူမှုကိစ္စအဝဝတွေစွန့်ထားခဲ့ရတာပဲကလေးတွေကလည်းပဲကလေးတွေအလိုက်ပဲသူတို့မိသားစုနဲ့အတူတကွနေပြီးနေရတာအပေါင်းခေါ်တွေနဲ့ဆော်ကစားပြီးတော့ပျော်ရတာလွတ်လွတ်လပ်လပ်စားရတောက်ရနေရထိုင်ရတာပဲဒါလည်းပဲကလေးတွေမှာကလေးတွေအလိုက် လူမှုကိစ္စလို့ဆိုရတာပဲဒါတော့အိမ်အလုပ်ကလေးတွေလည်းပဲကုညီရတာပေါ့လေတချို့အရွယ်မရောက်သေးခင်ကလေးတွေမိဘတွေကမပြည့်စုံရှားတော့သူတို့ကလည်းမတတ်နိုင်ကြရပါလိတစ်ဖက်ကနေပြီးတော့ကြည့်ငွေရှားတာမျိုးတွေလည်းပဲရှိပါလားဒီဘက်နဲ့မလိုက်အောင်လူကိစ္စကြီးဆောင်ရတာ ရှိတဲ့ပုဂ္ဂိုလ်တွေကတော့ကြီးပွားရေးအိမ်တော်ရေးကာမဂုဏ်ရေးအခြားအခြားလူလူရေးတွေပေါ့အဲ့ဒါတွေဆွတ်လွတ်ထားကြရတာပဲဆွတ်လွတ်ပြီးတော့အခုသာသနာ့ရိပ်တာခေါ်တဲ့သင်္ကန်းရောက်ကမ္မထမ်းရောက်ရောက်လာကြတယ်ရှင်ဖြစ်နေရောက်လာကြတယ်ယဟန်ဖြစ်နေရောက်လာကြတယ် ယောဂီအဖြစ်နဲ့ရောက်လာကြတယ်အဲ့ဒီလိုရောက်လာတဲ့အခါမှာလူမှုကိစ္စကိုဆွံ့လွတ်ရတဲ့အတွက်လူမှုချမ်းသာတွေလည်းပဲဆုံးရှုံးခဲ့ပြီလို့ဆိုရမှာပေါ့လေစီဝါရေးလက်လွတ်ခဲ့တဲ့ပုဂ္ဂိုလ်ဟာစီဝါရေးဆုံးရှုံးသွားပြီပေါ့အိမ်တော်ရေးလက်လွတ်ခဲ့ရတဲ့ပုဂ္ဂိုလ်ကလည်းပဲအိမ်တော်ချမ်းသာလက်လွတ်ခဲ့ရတယ် ဆုံးရှုံးသွားပြီပေါ့ကာမဂုဏ်ဆွလွတ်ပြရတဲ့ပုဂ္ဂိုလ်ကလည်းကာမဂုဏ်ချမ်းသာဆုံးရှုံးသွားပြီပေါ့အခြားခြားလူမှုရေးဆွလွတ်ပြရတဲ့ပုဂ္ဂိုလ်ကလည်းလူမှုရေးချမ်းသာတွေဆုံးရှုံးသွားပြီပေါ့အဲဒီလိုဆုံးရှုံးသွားတဲ့ချမ်းသာနေရာမှာသူ့ရဲ့အစ်စ်မြင့်တဲ့ချမ်းသာကိုအသာထိုးနိုင်မှ နှစ်ဟောင်းကိုလည်းပဲကုသိုလ်တရားနဲ့နှုတ်ဆက်ရာရောက်ပြီးအကျိုးရှိသောနှုတ်ဆက်ရာရောက်ပြီးတော့နှစ်တစ်ကိုလည်းပဲအကျိုးရှိရှိနဲ့ကျိုးဆိုရာရောက်နိုင်မယ်ဆိုတာရှင်မှုဆိုတာသဘောပေါက်ထားဖို့လိုအပ်ပါတယ်ရွေကျက်တစ်ခုနဲ့လုပ်ပြီးလေဆိုရင်ရွေကျက်ပါပါမှအဲ့ဒီကိစ္စဟာအနိတ္တာနဲ့ပြည့်စုံပြီးတော့အကျိုးသက်ရောက်မှု ဖြစ်နိုင်တယ်ဆိုတာဒါတဘာဝပါပဲရှင်ယဟန်တွေကတော့သူပြောကြရမရှိပါဘူးရှင်ယဟန်အဖြစ်ဤလရှင်ဖြစ်မရောက်တဲ့ပုဂ္ဂိုလ်များကတော့အတွင်ကသာရှင်ယဟန်ဒီလရှင်အဖြစ်မဟုတ်ပေမဲ့လို့ကျင့်သုံးရတဲ့တရားကတော့သီလကလွဲရင်ကျန်သမာဓိပညာတရားတွေကရှင်ယဟန်များကျင့်ရတာလို့ ဘာမှမထူးဘူးအတူတူပဲလူကြောင့်နေဆိုလို့ရှိရင်7ပါးသီလအခုယောဂီဖြစ်နေနေကြတယ်ဆိုတော့7ပါးသီလသတ်မှတ်ထားတာလို့ညစ်တဲ့တပ်ဖြတ်မှုကရှောင်ကျင်ခြင်းခိုးမှုမှရှောင်ကျင်ခြင်းမိထုံမှုမှရှောင်ကျင်ခြင်းလိန်ညာပြောခြင်းမှရှောင်ကျင်ခြင်းငွေစေဝါတောက်စားခြင်းမှရှောင်ကျင်ခြင်းနေလွဲညသာစားခြင်းမှရှောင်ကျင်ခြင်း ကကုံတည်ဆိုတည်မှုခြင်းတို့ကိုယ်တိုင်ပြုခြင်းစိတ်ခိုင်းခြင်းမှရှောင်ကျင်ခြင်းတနည်းအားဖြင့်အပျော်ပါလိုက်စားခြင်းမှရှောင်ကျင်ခြင်းဘာဏတာသတိတို့ဖြင့်မိမိကိုယ်ကိုခြေတအလှပြင်ခြင်းမှရှောင်ကျင်ရှောင်ကျင်ခြင်းမြင်သောနေရာမြတ်သောနေရာတို့၌နေထိုင်ခြင်းမှရှောင်ကျင်ခြင်းဆိုတာအမျိုးသားအမျိုးသမီးငယ်ကြီးဖြစ်ကြတဲ့ယောဂီသူတော်ရှင်တွေဟာအခြေခံကိုယ်နှုတ် ယဉ်ကျေးစေတတ်တဲ့သီလတွေခံယူပြီးတော့ဘလို့မကြိုးမပေါက်မပြောင်းမကြားရအောင်ထိမ့်သိဆောက်ရှောက်ကြတယ်။ရှင်ရဟန်းများကတော့ရှင်သီလပေါ့ရှင်ဆိုတဲ့ရှင်သီလသူကနဲပါတယ်။သာသနာ့ဘောင်မှာအခိုက်အတန့်သာသနာဝန်ကိုပေါ့လေအယံတတအနေနဲ့ပေါ့လေဝင်ရောက်ပြီးတော့ဆန်းသူကတော့ဒီလောက်တောင်ဒီကနေ့တိကျတာမရှိပါဘူး ယဟန်များကတော့တကယ်သူကသာသနာဝန်ထမ်းဆိုတော့ဒီကံဥပဒေတင်းတင်းကြပ်ကြပ်သူကအသိသိဆောက်ရှောက်ရတယ်။တာဝန်တရားတွေလည်းပဲကြည့်ရတယ်။တရားတိတ်ခါဘုဒ္ဓအကျဉ်းချုပ်တော်မှာ229ပါးအကျယ်ဆိုလို့ရှိရင်ဂရီ9000ကျော်ရှိတယ်လို့ဝီနည်းစုံမိတ်ချက်ရှိထားပါတယ်။အများကြီးပဲဒီလိုက်ရတော့ဒီတော့လူကြောင်ယောဂီ သီလနဲ့ရှင်ဟန်ရဲ့သီလပေါ့လေအရေးတွေ့ခြင်းလည်းပဲကြွားချပါကြွားချပါလေတိမ့်တိမ့်ရခြင်းဟာလည်းပဲတိုက်တန်လည်းရတော့ကြွားတော့ကြွားချပါလေဒါပေမဲ့လို့လူကြောင့်များမှာစိပ္ပတိလာပြည့်စုံတယ်ဆိုလို့ရှိရင်ကိုမှုနှုတ်ကိုသင်ကျဲနေတာဟုတ်လို့ဒီလာဝိတ္တုဖြစ်ပြီတဲ့အရှင်ယဟန်များမှာတော့ရှင်းဒီလာယဟန်ဒီလာတွေပေါ့လေနေရာကြီးပေါ့ အဲ့ဒါဒီထိမ့်သိမ့်တောက်လျှောက်ပါမှကုမှုနမှုတွေသင်ကျတယ်လူ့ကြောင့်ယောဂီနဲ့ရှင်ယဟန်းများနဲ့ကတော့သီလကျင်းကတော့ကွာခြားချက်ရှိပါတယ်ကျန်တဲ့စိတ်ဓာတ်ကိုတွန်းမြင့်ပေးတဲ့သမာဓိစိတ်ခါအကျင့်နဲ့ပညာစိတ်ခါအကျင့်ကတော့အတူတူပဲရှင်ဟန်းများတရားသာအထုတ်နိုင်ခွင့်ရှိရဲ့လူ့ကြောင့်ယောဂီများလည်းပဲတရားသာအထုတ်နိုင်ခွင့်ရှိတယ် ဘ누구ကကိုယ်ရယ်ဘ누구ကလိုရယ်ဆိုတာဘ누구ကနည်းနည်းလျှော့ကျင်ရမယ်ဘ누구ကတိုးပြီးတော့ကျင်ရမယ်ဆိုတာပေါ့ဒီလိုတတ်တတ်ချက်မရှိပါဘူးကိုယ်လုံးလဝရိယစိုက်ထုတ်ပြီးတော့ရှုမှတ်နိုင်တယ်လို့သမာဓိပညာတရားတွေကထူးထူးခြားခြားဖြစ်နိုင်ပါတယ်ရှင်ဟမ်းများကလည်းမိမိတို့ကရှင်ဟမ်းပဲကျိုးစားမှပြီးတော့အားထုတ်လို့ရှိရင်ကျိုးစားတော့သူတို့ရတာပဲ လူကြောင့်ယောဂီများလည်းပဲမိမိတို့ဟာလူကြောင့်နေတဲ့ကျော့လို့တော့မဖြစ်ဘူးကြိုးစားအားထုတ်မှဖြစ်မယ်လို့ဒီလိုရည်ရွယ်ချက်နဲ့လုပ်လို့ရှိရင်တချို့ရှင်ယဟန်နေတဲ့လွန်ကဲပြီးတော့ဗောဒီသမာဓိပညာတရားတွေထူးထူးခြားခြားဖြစ်တာရှိပါတယ်ဒီတော့ဒီလောက်လောက်သာအချင်းချင်းကြွားချပြီးတော့သမာဓိပညာတရားတွေကအတူတူပဲ ဒီလာပြည့်စုံလို့ရှိရင်ကိုယ်မှုလုံးမှုတွေစင်ကြယ်တယ်သမာဓိပြည့်စုံလို့ရှိရင်စိတ်ဓာတ်တွေစင်ကြယ်တယ်အသိပညာတွေအခြေခံအစပြီးတော့အားထုတ်သလောက်တစ်စိတ်တစ်စိတ်တိုးတက်ပြီးတော့သွားလို့ရှိရင်ဇွဲလမ်းမှုတွေကင်းပြီးတော့ပေါ့လေငြိမ်းချမ်းရေးတွေရတယ်ကိုယ်ရောနှုတ်ကောစိတ်နဲ့စိတ်ထားရောအစစအရာရာပေါ့လေထူးထူးခြားခြားကြီးဖြစ်သွားတာ ဆိုကြပါစို့သီလပြည့်စုံလို့လူ့ကြောင့်ယောဂီအားလည်းပဲလူ့ကြောင့်အလိုက်ပေါ့ရှင်ဟန်ယောဂီအားလည်းပဲရှင်ဟန်အလိုက်ကိုယ်နှုတ်အချိုးကြတာလေးတွေရင်ကျစ်တိမ်မွေ့တာလေးတွေတိတိလေးလေးတိတ်တိတ်တဲတဲလေးတွေပေါ့လေကြီးညိုဝဲဖြစ်နိုင်တဲ့အနေပေါ့လေတွေ့ပြီဆိုလို့ရှိရင်အိုးတိတ်ချီနတ်တာတိတ်ချီနတ်တာ မိမိကအရင်နဲ့မတူဘူးအရင်ကဆိုလို့ရှိရင်လက်ကလှုပ်ချင်တယ်လို့နှုတ်ကလည်းရောက်ချင်တယ်လို့ရောက်ရှင်းတယ်လို့ကိုယ်နှုတ်ထိမ့်သိမ့်မှုမရှိဘဲနဲ့မကောင်းတဲ့အလေးတွေဖြစ်နေတာအခုတော့ကောင်းတဲ့အလေးလေးတွေငါရလာတာတဲ့ဟုတ်ပါလားဆိုတာပေါ့စောင့်ကြည့်မှုကြောင့်ဖြစ်ပေါ်လာတဲ့ရင်ကျတဲ့ကိုယ်မူရာလေးတွေစိတ်လက်သိတဲ့ကိုယ်မူရာလေးတွေတွေ့ရလို့ရှိရင်ကိုယ်သိစိတ်နဲ့တာ ရမတစ်ချက်ဆက်ပြီးတော့သမာဓိတရားတွေပြည့်စုံလို့တနည်းအားဖြင့်ကိုယ်နဲ့ဆက်ပြီးတော့လည်းငင်ပေါ်တဲ့အာယုံနဲ့ကဲ့အောင်တစိကြောင်းရဆိုင်ပြီးတော့ကျွဲမဲ့စွာရှုလို့ရှုမိရအောင်မှာစိတ်ကလေးတွေသူ့စီစီဖြစ်လာပြီဆိုလို့ရှိရင်စိတ်စဉ်မှာကိလေသာတွေမဝင်အစစ်စစ်အစစ်စစ်စိတ်ကလေးတွေတန့်ရှင်နေတာလေးတွေတွေ့ကြည်လင်တာလေးတွေတွေ့လာ တိမ်တိမ်တိမ်တိမ်ငိမ့်ငိမ့်ငိမ့်ငိမ့်စိမ့်စိမ့်စိမ့်စိမ့်နဲ့ပေါ့တရားရတာလေးတွေတွေ့လာတာတစေကြောင့်ရထားပြီးနေတော့ကိလေသာလက်မခံပယ်လာလိုက်တယ်ကြောင့်ရထားသလောက်ပေါ်ရာအယုံလေးတွေဆွဲမြဲစွာမှတ်နိုင်တယ်ဆိုရင်တတိကစိတ်ရှင်ကိလေသာမဝင်ရအောင်ပိတ်ဆို့ပေးလိုက်တယ်ဆွဲမြဲစွာမှတ်မိရအယုံမှာစူးလေစိုက်ကလေးကက်ကလေးကြကြသွားပြီဆိုလို့ရှိရင်စိတ်ကလေးတွေကတိတ်တိတ်တဲတဲလေးတွေဖြစ်နေတယ် ဒီခါမှာစိတ်ဟာတေးတာလေတာပွေတာလောလီတာလျက်ပေါ်တာမရှိဘူးစိတ်တိတ်တဲတဲလေးတွေပြဲပြီးတော့ချစ်ချစ်လေးလေးဖြစ်ပြီးတော့အမလန့်ကိုအားရစရာကောင်းလားဒီခါကျတော့တသိမ့်နဲ့တငိမ့်ငိမ့်တစိမ့်စိမ့်နဲ့ပေါ့လေဟောသမထချမ်းသာလေးတွေဖြစ်လာတယ်တမာတိချမ်းသာလေးတွေဖြစ်လာတယ်ရှင်းတ် အဲဒီကမှတစ်ချက်ဆက်ပြီးတော့ယုံနာအစဉ်ပိုင်းခြားပြီးမှုကအစာညာလေးအစဉ်စဉ်စဉ်စဉ်တက်သွားပြီဆိုလို့ရှိရင်ဟာတဲဟုတ်ပါလားယုံနာနှစ်ပါးတော့ရှိရဲဆိုတာဘုရုံးကအကြအထင်အခုတော့အမြင်ဖြစ်လာပြီအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံလေးတွေအစဉ်တိုးပြီးတော့သိလာပြီဆိုလို့ရှိရင်ယုံနာအကြောင်းကြောင့်ယုံနာအကျိုးလေးကြောင်းကျုပ်ကွင်းဆက်ဖြစ်စဉ်တွေ အမှန်ကတော့ဘဝဆိုတာကြောင်းကျိုးဖြစ်စဉ်ကြီးပဲဘိုးတော်ကတော့အရှင်ပဲအကြလောက်ပဲအခုတော့ငါအမြင်ဖြစ်လာပြီတဲဟုတ်ပါလားဆိုတာပေါ့ကိုရိညာမြင်လေးတွေနဲ့တွေ့ကြုံချက်ပေါ်မှာအတိပြုဆုံးဖြတ်ချက်ကြက်ကြက်သွားတဲ့သတ္တတရားလေးတွေဖြစ်လာပြီဆိုလို့ရှိရင်ကိုသိအားရတာကြောင်းကျိုးတဲ့ယုံနာတရားတွေပေါ်မှာသူတို့ရဲ့မျက်စိရဲ့သဘောပဲဆိုတာသိနေလို့ရှိရင်ကိုယ်လုံးကယုံနာအနိစ္စဒုက္ခအနတ္တဆိုတာ ပရိတလုံးကြီးချချချချပြီးတော့ရုပ်ပြီးတော့အထုတ်နေရတာနေသဒုက္ခအနတ္တရှင်းဖို့ဝေးလို့ယုံနာစရာပါယုတ်စရာပါနာစရာပါအကြောင်းစရာပါအကျိုးစရာပါကိုယ်ရည်မျက်မြင်ရှိခဲ့ဘူးအခုတော့ကြောင်းကျတဲ့တရားတွေဖြစ်ပေါ်ပြီးတော့တခဏချင်းကြောက်ွယ်တော့မြဲတာလေးတွေတွေ့ရတယ်မမြဲဘူးဆိုတာမှန်တယ် ပေါ်လည်းပြောလို့နဲ့ဆင်းရဲတရားတွေတွေ့ရတော့တနည်းအားဖြင့်ကိုယ်ထဲမှာအတွေ့အကြုံကြောင့်ခံစုအနေခက်တာတွေတွေ့လာတော့ဆင်းရဲတွေဆိုတာဟုတ်တယ်မှန်တယ်ဒါလေးတွေကကိုယ်ကလှုပ်ပြီးလို့ဖြစ်တာမဟုတ်သူဘက်တိုက်လို့ဖြစ်နေတယ်အကြောင်းတိုက်ဆိုင်လာဖြစ်ပေါ်လာတာကိုယ်ကမကောင်းတာတွေမရှိပါစေနဲ့လို့လည်းဟန်တာလို့မရဘူးကောင်းတာတွေကြီးကွက်ပြီးတော့ဖြစ်ပါစေလို့ဒီလိုနဲ့တောင်းတာလို့လည်းမရဘူးသူ့ရာဒီလိုက်မိုးတွေလေးတွေပူတာတွေအိုက်တာတွေ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 မြဲတယ်လို့ထင်တဲ့အစွဲတွေပေါ့။ထင်ကြည့်ပြီးတော့စွဲလန်းတာလေ။သိရတာမြင်တော့ကောင်းစားချမ်းသာတယ်လို့အကောင်းနေလို့ထင်တဲ့အစွဲတွေသူဘောတိုက်လို့ဖြစ်ပုံနေမြင်လာတော့ဘာမစို့ကိုယ့်လိုတိုင်းဖြစ်စီနိုင်တဲ့အကောင်ရှိတယ်ဆိုတဲ့အစွဲတွေပေါ့လေ။အဲ့ဒီအစွဲတွေကြောပြီးတော့ချိန်တိုင်းအချိန်တိုင်းလေးတွေငြိမ်းချမ်းရေးရတယ်။ဒီအမှတစ်ဆင့်ဆက်ပြီးတော့ကျိုးစားအားထုတ်လို့ဝိရိယတတိသမာဓိအချိန်နေမြင့်တက်လာပြီးတော့ ခုနယုံနာတရားတွေပေါ်မှာရိတ်ကလေးပေါ်ရိတ်ကလေးပြောက်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ဖက်တွက်တွက်လေးတွေတွေ့လာပြီဆိုလို့ရှိရင်ဟိုချမ်းသာမှချမ်းသာတယ်အင်းအများကြီးချမ်းသာတယ်အင်းဒီလိုချမ်းသာမျိုးယခုမှတွေ့ရတာတရားတွေအတွေ့နောက်ကျလိုက်နေခြင်းစောစောအများအားထုတ်လိုက်ရဘယ်လောက်ကောင်းမလဲဆိုတာပေါ့လေအဲ့ဒီလိုဖြစ်သွားတယ်ရှေ့ဆက်ပြီးတော့လည်းအားထုတ်လို့တဲ့ဆန္ဒတွေဖြစ်လာတယ် ဆက်တာအားထုတ်လို့ရှိရင်ဒီဘဝမှာမြကြီးလက်ခံမလွဲတရားရိယကိုသိကြတာပဲဆိုတာကိုဒီအနာကညှော်မှယုံကြည်တဲ့တတ္တတရားတွေလည်းပဲသူသူကဲကဲဖြစ်လာတတ်တယ်တတရားရတာဒီပေါ့ဆက်အားထုတ်သလောက်တရားတော်လေးတွေတွေ့သွားလို့ရှိရင်သမဏဓမ္မသမဏဒုက္ခခေါ်တဲ့ယဟန်ချမ်းသာတနည်းအားဖြင့်ကိလေသာငြိမ်းလို့ဖြစ်ပေါ်လာတဲ့ချမ်းသာကိုအဲ့ချမ်းသာတွေရလာတယ် အဲ့ဒီချမ်းသာလေးတွေရလာတော့လူမှုကိစ္စအိမ်တော်ကိစ္စကာမဂုဏ်ကိစ္စစီးပွားရေးကိစ္စဒါတွေလက်လွတ်ခဲ့ရလို့ဆုံးရှုံးနစ်နာသွားတဲ့လူမှုချမ်းသာနေရာမှာစီးပွားရေးအစဉ်ပြေလို့ဖြစ်ပေါ်လာတဲ့ချမ်းသာကာမဂုဏ်အစဉ်ပြေလို့ဖြစ်ပေါ်လာတဲ့ချမ်းသာအိမ်တော်အစဉ်ပြေလို့ဖြစ်ပေါ်လာတဲ့ချမ်းသာလူမှုရေးအစဉ်ပြေလို့ဖြစ်ပေါ်လာတဲ့ချမ်းသာ ဆုံးရှုံးနစ်နာသွားတဲ့ချမ်းသာရဲ့နေရာမှာခုနကိလေသာငြိမ်းလို့ကိလေသာအကျဉ်းစားသီလနဲ့ငြိမ်းလို့ကိလေသာအလတ်သာသမာဓိနဲ့ငြိမ်းလို့ကိလေသာအနုစားပညာနဲ့ငြိမ်းလို့ဖြစ်ပေါ်လာတဲ့အလွန်ကျေနပ်ဖွယ်ကောင်းတဲ့ချမ်းသာရရှိလာပြီဆိုလို့ရှိရင်ခုနလောကီလူမှုချမ်းသာတွေသွန့်လို့ရကြွတ်သွားတယ် တရားချမ်းသာလောကီချမ်းသာတဲ့အစာပေါင်းများစွာတာတယ်ဆိုတာလည်းပဲတိနာလည်းသွားတယ်တရားကိုမှလည်းပဲအထင်ကြီးလာတယ်အဲ့ဒီလိုအနေမျိုးရောက်အောင်ကျင့်သုံးနိုင်ပါမှနှစ်ဟောင်းကိုလည်းပဲအခုလိုရွယ်ချက်ပြေဝတဲ့တရားအဲရွယ်ချက်ပြေဝပြေဝပြေဝဝနဲ့အားထုတ်လို့ဖြစ်ပေါ်လာတဲ့ ကုသိုလ်တရားတွေနဲ့နှုတ်ဆက်ခဲ့ပြီးတော့လာမဲ့နှစ်တိတ်ကိုလည်းပဲဒီကုသိုလ်တရားနဲ့ပဲပြည့်ပြည့်ဝဝနှစ်သာသာရှိရှိနဲ့ကြိုဆိုရာရောက်ပါတယ်ဓမ္မသာရှိသူတော်ရှင်တို့ရဲ့ထုံးတမ်းရှင်လာရှင်လာကိုပေါ့လေကောင်းတဲ့အရှင်လာကိုရွယ်ချက်ပါတဲ့အရှင်လာကိုလည်းပဲယူသည်လေးစားမြတ်လို့ရလည်းရောက်ပါတယ် အဲ့ဒါလိုအချိန်မျိုးရောက်အောင်ကြိုးစားရတာပါဒီတော့ဓမ္မဘုန်းကြီးကပပိစ္ဆာဆိုတဲ့စကားလေးနည်းနည်းထည့်ကြွခြင်းနဲ့ပပိစ္ဆာဆိုတာကရှင်ရအနေနဲ့ပတ်သက်ရှင်ရအနေနဲ့သာပတ်သက်တာမဟုတ်ဘူးလူကြောင့်ဖြစ်တဲ့ယောဂီဒီနဲ့လည်းပဲပတ်သက်နေပါတယ်ကျွက်ကလည်းပဲကျွက်ထွားနဲ့ရှင်ကလည်းပဲရှင်ထွားနဲ့ဆိုတာပေါ့လေကိုယ်ထွားနဲ့ကိုယ်ကတော့ပတ်သက်နေတယ် ပပိစ္ဆာဆိုတဲ့စကားကိုကျန်ကများကဖွင့်ဆိုထားတာတပ္ပကိစ္စသာဂိနဝိဓာနိနအတ္တမန္တရကမဏီလို့ဒီလိုဖွင့်ဆိုထားတယ်ပပိစ္ဆာဆိုတာဟာတဲ့လူမှုကိစ္စအဝဝတွေကိုသွတ်လွတ်ခြင်းအစီအစဉ်ဖြင့်လောဘဒေါသအစရှိသောကိလေသာတို့အပြင်းထန်ငြိမ့်သက်ရာဌာန သမထမ်းကြောင့်ကပ်ရောက်နေခြင်းဆိုတဲ့အ내အတိတ်ပဲရှိရဲ့တဲ့ဒီလိုဆိုတဲ့အခုဒီဟောကိုကုသိုလ်တရားနဲ့နှုတ်ဆက်ပြီးတော့နှစ်သိက်ကိုဒီကုသိုလ်တရားနဲ့ပဲကြိုဆိုဖို့ရည်ညွှန်ချက်နဲ့ပေါ့လေဥမာစီသာသနာ့ရိပ်သာလာရောက်ပြီးတော့ မြတ်စွာဘုရားအလိုလိုကြောင့်အနန္တကြီးကြီးဆရာတော်ဘုရားကြီးဩဝါဒအတိုင်းရှင်းသုံးလိုကြတဲ့ပုဂ္ဂိုလ်တွေဟာအခုစောစောပိုင်းကတည်းကတော်တော်ခက်ရွယ်ရွယ်ယောဂီတွေပေါ့ဒီဝင်ရောက်လာတာမနှဲပါဘူးဒီနေ့လည်းပဲအကျိုးနေ့ပေါ့ယောဂီဖြစ်နေဝင်ရောက်လာပြီဆိုတာနဲ့ပဲလူငယ်လည်းပဲလူငယ်အလိုက်လူကြီးကလည်းပဲလူကြီးအလိုက်ကိစ္စဝါဝါတွေ စွန့်လွတ်ပြီးတော့အစီအစဉ်နဲ့ပေါ့လေအတ္တမန္တရကမ္မနာဆိုတာပေါ့လေသင်္ကန်းကြောင့်ကမ္မထံကမ္မထံကြောင့်ကတ်နေကြတယ်သင်္ကန်းကြောင့်ကမ္မထံကြောင့်လားလွယ်လွယ်နဲ့ပြောလိုက်တာအမှန်ကတော့အတ္တမဆိုတဲ့စကားဟာသူကအမှန်လေးနဲ့တဲ့အတိတ်ပဲရှိတယ်ဒီတော့ငုံနေတဲ့အတိတ်ပဲက လောဘဒေါသမောဟအကြအလအနုကိလေသာအပူတွေကိုပြင်းပြင်းထန်ထန်ငြိမ့်တရာဌာနလို့ဒီလိုအဓိပ္ပာယ်ထွက်တယ်။ဘာဖြစ်လို့သူတို့ငြိမ့်တရာသလဲဆိုတော့သူတို့ကကောင်းမှမကောင်းပဲမကောင်းတော့ငြိမ့်တရာမှာပေါ့။လောဘတွေဖြစ်နေတာမကောင်းဘူးဒေါသတွေဖြစ်နေတာလည်းမကောင်းဘူး မောဟတွေမိုင်မဲမှုတွေဖြစ်နေတာလည်းမကောင်းဘူးမာမာနတွေဖြစ်နေတာလည်းမကောင်းဘူးသူများကောင်းစားတာမနာလိုတာကိုလိုအဲကောင်းစားသွားမှမကြိုက်နိုင်တာဝန်တိုတာစသည်ပေါ့လေပြီးတော့အကုသိုလ်တရားတွေမချက်တာမကြောက်တာဒါမျိုးတွေပေါ့ဒါကိလေသာတွေခေါ်တာပဲလူတွေမှာတတ္တဝါတွေမှာ ဖြစ်ပေါ်လာတဲ့ဆင်းရဲမှန်သမျှကိလေသာကအရင်ခန္ဓာကြီးပဲတကလမိတံတတ္တနာဒုက္ခကိလေသာမူလကလို့ဒီလိုကျမ်းဂန်များမှာဆိုထားတယ်တတ္တဝါများရဲ့ယာနှုံးကြီးဝိသေယမှန်သမျှဟာကိလေသာအရင်ကရှိတာကြီးပဲတဲ့ ကိလေသာတွေကြောင့်ဆင်းရဲတွေဖြစ်ရတာကြီးပဲဒီလိုဆိုလို့လေဒီတော့ကိလေသာကြောင့်ကိလေသာကြောင့်ဆင်းရဲတွေဖြစ်ဖြစ်တာကြီးပဲဆိုတော့ဆင်းရဲတော့ဘယ်သူမှမကြိုက်ကြဘူးဒီတော့ဆင်းရဲမကြိုက်ဘူးဆိုလို့ရှိရင်ဆင်းရဲခြင်းရဲ့အရင်အမြစ်ကိုတီလာလဲပြီးတော့အဲ့ဒီအရင်အမြစ်ကိုပယ်နိုင်မှုအရေးကြီးတယ်သူ့ကိုမပယ်နိုင်ဘူးဆိုလို့ရှိရင်သူက ကိလေသာမကင်းတဲ့ပုဂ္ဂိုလ်မှာအမြဲတမ်းရှိနေပြီးတော့ကိလေသာအရင်ခံပြီးတော့ကောင်းကံဆိုးကံနေပြီးကောင်းကံဆိုးကံနေပြီးတော့ကောင်းဘဝဆိုးဘဝတွေဒီလိုရမှာကောင်းဘဝဆိုးဘဝတွေရပြီဆိုလို့ရှိရင်တော့တလူလူတလုံးလုံးနဲ့အမှန်ဆင်းရဲတာအာဟုသူအကျိုးပေးလို့မကောင်းတဲ့ဘဝတွေများရောက်သွားပြီဆိုလို့ရှိရင်တော့ဘယ်ပြောဝရရှိတော့မလဲသူတိရစ္ဆာန်လေးတွေရှိပါလားရှင်ရှင်တပ်ချက်ညှင်းသေးတယ်ခံဘဝမျိုးပဲ ရန်သူလက်ကျွဲမှာတလူလူတလုံးလုံးနဲ့ပင်မစင်းရဲစွာနဲ့တည်သွားတယ်ဆိုလို့ဒီတတ္တဝါဟာအဲ့ဒီလိုသိုးရတဲ့ဘဝမျိုးမှလွတ်နိုင်ပါတော့မလားတနည်းနဲ့မှမလွတ်နိုင်တော့ဘူးအကုသိုလ်ရဲ့အကျိုးပေးဟန်လေးပေါ့ဒီပဝန်းကျင်ရှိဒါတော့ကုသိုလ်ကြောင့်ယခုလိုလူဘဝရသည်ကြောင်ချပါလို့ခုနတတိထံလိုဘဝမျိုးတဲ့ လူဘဝကတာတယ်ထားချမ်းသာတယ်ထားဒါပေမဲ့လို့ချမ်းသာယူတတ်တယ်မဟုတ်ဘူးကိုယ်လာတည်ဒုက္ခကြီးတွေဖြစ်လာတယ်ကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲဒီပြင်အခြားအခြားဝင်နေတော့ကဖြစ်စရာအကြောင်းနေနဲ့ကြုံပြီဆိုလို့ရှိရင်အကြီးအကျယ်ဝင်နေရတာလေတန်တန်ငိုကြွေးမှုတွေဖြစ်ရတာလေမတက်တာလားဘူးချမ်းသာလို့ဆိုပေမဲ့လို့သူကြည်တန်တာမဟုတ်ဘူး ဆင်းရဲတွေရောက်ခဲ့ပြီးတော့လာတာဖြစ်တော့တကယ်အကောင်းတတ်တာချမ်းသာပြီမဟုတ်ပါဘူးဒီတော့ဒီလိုဆင်းရဲမျိုးတွေကြုံရတာဟာအရင်သိလိုက်လို့ရှိရင်ကိလေသာပဲဒီလိုဆင်းရဲမျိုးတွေမလွယ်ခြင်းလို့ရှိရင်ဒီကိလေသာတွေဒါတွေပယ်ဖို့ပဲကိလေသာတွေဆိုတာကကိလေသာနာမေတိပဝတ္တိဒုက္ခအာယတိသဒုက္ခဟေတုဘူတာ လောဘဒေါသမောဟဆိုင်တဲ့ကိလေသာတွေဆိုတာသူတို့ဖြစ်နေတုန်းမှလည်းပဲဆင်းရဲလှပါလေတဲ့တွေးကြည့်ပေါ့လောဘတွေဖြစ်နေတဲ့ညှဉ်းမိုးတဲ့ဒေါသတွေဖြစ်နေတဲ့မာမနာတွေဖြစ်နေတယ်မနာလိုဘဝတုမှုတွေဖြစ်နေတယ်အဲဒီလိုဖြစ်နေတဲ့အခါမှာကိလေသာမကင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်အစဉ်နဲ့ရုပ်တတ်ပြီးကြည်သားမှာ သူများတွားမကြည့်ပါနဲ့ကိုယ့်ဖြစ်ကကိုယ့်ဖြစ်ပဲကိုကြည့်ပါနှိမ့်ဆက်လိုက်တာကပ်ပြီးတော့နှိမ့်ဆက်နေတာလောဘတွေဆိုလို့ရှိရင်မပြေဘူးတလုံးလုံးနဲ့အိပ်ရတဲ့အချိန်ခါနဲ့နေ့သုံးရက်မျက်မှောက်နဲ့ဒေါသတွေရှိပြီဆိုလို့ရှိရင်တလုံးလုံးနဲ့မပြေဘူးအခြားအခြားကိလေသာတွေလည်းပဲထုံနည်း၎င်းနဲ့ကပ်ပြီးတော့နှိမ့်ဆက်နေတော့သင်မနဲ့နောက်သူတို့ဖြစ်တော့မှလည်းပဲဆင်းရဲတယ်လို့ဆိုတာ နောက်တစ်ချိန်မှာလည်းပဲဆင်းရဲခြင်းအကြောင်းကြီးဆိုတာပေါ့လေဒီတော့လောဘဒေါသမောဟကိလေသာတွေဆိုတာအပူတွေပဲသို့တော့အများစုအနေနဲ့ကတော့ပူမှန်းတော့မသိဘူးပူတယ်မိဟာသူ့လောင်းနေတုံလည်းပဲပူတယ်လောင်ပြီးတော့လည်းပဲလောင်သားဟာဖွေးဖွေးဖြူတန်ရှင်းကြမ်းမနေဘူးမဲ့နေပြီးတော့ကြမ်းနေခဲ့တယ်ဆိုးဆိုးဝါးဝါးဖြစ်ပြီးတော့ကြမ်းနေခဲ့တာပဲဒီတော့လောဘဒေါသမောဟစရှိတဲ့ ကိလေသာအပူတွေဟာသူတို့ဖြစ်သေးမှလည်းပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုလောက်ညှိုက်တယ်။တတုတ်တုတ်ပြီးသွားတော့လည်းပဲစိတ်အစဉ်ရစရာမရှိတော့အောင်မဲ့ညစ်ပြီးတော့ကြံနေခဲ့တယ်။မျက်နာပါတစ်မျိုးပြောင်းပြီးတော့ပေါ့လေရုပ်ပါတစ်မျိုးပြောင်းပြီးတော့ကြံနေခဲ့တယ်။ပြီးတော့ဒါတွေကမကောင်းဘူးဆိုတာပေါ့လေနားလည်ရပါတယ်။အဲဒီလိုညစ်သေးတဲ့ကိလေသာတွေ ပူလောင်တဲ့ကိလေသာတွေကိုလူလောကမှာလူမှုကိစ္စတွေတန်းလန်းနဲ့ငြိမ့်တတ်လို့မလွယ်ပါဘူးအဲ့ဒါတွေကိုပြင်းပြထန်ထန်ပေါ့လေဒီလသမားကြီးပညာရှင်တရားတွေကိုအချို့တရားကျင့်သုံးခြင်းအားဖြင့်ငြိမ့်တရာဌာနတွားရောက်ပြီးတော့ငြိမ့်တပါမဓမ္မတဘာဝကြတာအဲ့ဒီလိုငြိမ့်တရာဌာနကို မြတ်စွာဘုရားကအတ္တမလို့ဒီလိုစကားလေးဟောဟာတာပြီးသုံးထားတယ်အတ္တမအတ္တမကိုမြန်မာလိုပြန်တော့သင်္ကန်းကြောင့်တနည်းအားဖြင့်ကမ္မထာကြောင့်လို့ဒီလိုပြန်တယ်ငုတ်နေတဲ့အိဗေကလောဘဒေါသမောဟအစရှိတဲ့ကိလေသာအပူတွေကိုပြင်းပြင်းထန်ထန်ငြိမ့်တတ်ရာဌာနလို့ဒီလိုပြန်တယ်အခုလူမှုပိဋကတွေကိုစွန့်လွတ်ထားပြီးတော့ သူအဲ့ဒီကိလေသာညှိတရာဌာနကမ္မထမ်းကြောင်းပေါ်လေဒီကိစ္စရောက်ကြတယ်ရောက်နေတယ်အဲ့ဒါပဋိစ္စခေါ်တယ်တဏှိတရာဌာနရောက်လာတယ်ဆိုတာရွေးချက်ပါရမယ်လေဒီအပူတွေကမကောင်းဘူးဒါတွေကင်းမှာကောင်းမယ်ဆိုတာရွေးချက်အပြည့်ပါလာလို့ကြည်ဒီရောက်တဲ့အခါမှာအလကနေလို့တော့မရဘူးလေ လူလောကမှာနေတော့ကလို့ဟိုအိမ်တင်မရဒီလိုနေတာမျိုးမရှိတယ်မို့လေကိုကြည့်လိုက်ဒီကြည့်လိုက်ပေါ့လေစိုးစိုးစက်စက်လှုပ်လိုက်စသည်ပေါ့ဒီလိုမရှိရဘူးအမနာကြီးပြည့်တိမ်ဝေးတဲ့ယောဂီအတွင်ဆောင်ပြီးတော့အခြေခံဖြစ်တဲ့သီလကိုလည်းပဲမကျုံမကောင်ကြောင်ကြရအောင်ထိမ့်သိမ့်စောက်ရှောက်တယ်ရိုးတည်တည်လေးလေးစားစားသိဆက်ဆက်နဲ့ရှုမှတ်လို့စိတ်ကြည်ငြိမ်မှုတမာတိတွေရပြီးတော့ဒီခိုက်တာမှာ အားထုတ်တဲ့လောက်ထိုက်တဲ့တဲ့ညာဉာဏ်လေးတွေပွင့်သွားဖို့အရေးကြီးတယ်လူ့ကြောင့်ယောဂီလည်းလူ့ကြောင့်ယောဂီလည်းရှင်ယဟန်ယောဂီလည်းရှင်ယဟန်ယောဂီလည်းသောတိဆောင်နေတာတဲ့တိလတွေမပြတ်ပြတ်စင်ကြဲလို့အကျဉ်းသာဖြစ်တဲ့တစ်ဖက်ဆွံ့ရောက်သွားတဲ့လုံလုံကျကျစောစောကားကားကိလေသာတွေကင်းသွားပြီဆိုလို့ရှိရင်ကိုနှုတ် အမူအရာလေးတွေကထူးထူးခြားခြားတိမ်တိမ်မွေ့မွေ့ဖြစ်ဖြစ်လစ်လစ်စိတ်စိတ်တဲတဲပေါ့လေဖြစ်လာတာတွေ့ရတော့ကျေနပ်သွားတယ်။မဖြစ်လို့လေ။ဒီလနဲ့မောင်းထုတ်လိုက်တော့ကိလေသာလက်မခံတော့ကိလေသာကြောင့်ဖြစ်မဲ့မကောင်းတဲ့ကိုယ်နှုတ်အပြုအမူတွေကိုလည်းပဲတခါတည်းမောင်းထုတ်လိုက်ရနှင်ထလိုက်ရရောက်တယ်။ဟောအကျိုးက ကိုမှုနှုတ်မှုစင်ကြယ်တာလေးတွေတွေ့တော့အားရတယ်မလောက်ကောင်းတယ်ယူတည်တည်နဲ့ဝိရိယထားပြီးတော့ဆွမြတ်စွာရှိလို့ရှိအောင်လေးမှာစိတ်ကလေးတွေစိုက်ကြနေရင်တစ်စက္ကန့်စိုက်ကြလိုက်နောက်တစ်စက္ကန့်စိုက်ကြလိုက်10မိနစ်လောက်စိုက်ကြနေလို့ရှိရင်10မိနစ်မှာမိနစ်ပေါင်း60အဲစက္ကန့်ပေါင်း60တစ်စက္ကန့်ဓမ္မချတွဲလို့ရှိရင်10မိနစ်မှာဆိုအချိန်ပေါင်း60 စိတ်ကလေးတွေဟာကိုပြည့်ဒီပြည့်နဲ့ရောက်ခတ်တာမရှိဘူးတိတ်တိတ်တဲတဲလေးဖြစ်နေလားဒီခါကြလို့ရှိရင်အဲ့ဒီလိုတိတ်တိတ်တဲတဲမဖြစ်ချင်းကြောင့်ရောက်ရခတ်ပြီးတော့ဟိုဟာမြင်မြင်ဒီဟာမြင်မြင်ဟိုဟာကြားရင်ဒီဟာကြားရင်ပေါ့လေကိုလူမြက်ဒီလူမြက်စသည်ပေါ့စိတ်ထဲမှာဖြစ်နိုင်တဲ့အညစ်အကြေးပြိယုဌာနာကိလေသာတွေမောင်းထုတ်လိုက်တယ် အထူးကြောင့်ညာတာပြီးတော့ဆွဲမြဲစွာမမှတ်ရင်စိတ်အဆူရှိပြဲပြီးတော့ဖြစ်ချင်တိုင်းဖြစ်မယ်အဲ့ဒီလိုဆိုလို့ရှိရင်စိတ်ထဲဖြစ်နေတဲ့ကိလေသာတွေကိုလက်ခံရရောက်ကြောင့်ညာတာပြီးတော့ဆွဲမြဲစွာရှိတော့ရှိအောင်မှစိတ်ကလေးစိုက်ကြနေလို့ရှိရင်အဲ့ဒီကိလေသာတွေကိုနှင်ချရရောက်တယ်နှင်ချရရောက်တော့အကျိုးကစိတ်တန့်ရှင်းကြည်လင်ပြီးတော့တသိမ့်နဲ့တငိမ့်ငိမ့်နဲ့သမထချမ်းသာရရှိတာလေခုနလူမှုချမ်းသာအိမ်တော်ချမ်းသာကာမဂုဏ်ချမ်းသာ ဆုံးရှုံးနစ်နာရာကျိုးနှက်ပါတယ်အဲ့ဒါကိုပြောတာဒီအမှတစ်စိတ်ဆက်ပြီးတော့အဋ္ဌညာလေးတွေပေါ်ထွက်လာပြီဆိုလို့ရှိရင်ကိလေသာမျိုးပါပြတ်ပြီးတော့တားပြီးတော့ကိုအစွဲတွေကင်းပြီးတော့ငြိမ်းချမ်းရနိုင်တယ်အဋ္ဌညာပွင့်လင်းသွားသလောက်ပေါ့ဒီကိလေသာမျိုးတွေပြတ်ပြတ်ပြတ်ပြတ်ပြီးတော့ငြိမ်းချမ်းရေးရလာပြီဆိုလို့ရှိရင်အာလူမှုချမ်းသာဆုံးရှုံးနစ်နာရာကျိုးနတ်တစ်ခေဆိုတာပေါ့လေကိုယ်တိုင်ဖြစ်လာမှာ ပြီးတော့နှစ်ဟောင်းကိုကုသိုလ်နဲ့နှုတ်ဆက်ပြီးတော့နှစ်တဲ့ကိုရည်ရွယ်ချက်ပါတဲ့အသိဉာဏ်နဲ့ကုသိုလ်တရားနဲ့ကျိုးစိုးနိုင်ရဲ့အတွက်အခုလိုလူအကြောင်းယောဂီဖြစ်နဲ့သာသနာ့ရေးတာရောက်လာကြတဲ့ပုဂ္ဂိုလ်တွေရှင်းဖြစ်ယဟန်ဖြစ်ခံယူပြီးတော့သာသနာ့ရေးတာရောက်လာကြတဲ့ပုဂ္ဂိုလ်တွေဟာရည်ရွယ်ချက်ပြည့်ပြည့်ဝဝပါတဲ့ကုသိုလ်ပြုမှုမျိုးတွေ ဖြစ်နိုင်ဖို့ရအတွက်ပေါ့လေသိဉဏ်ကာလမှာတရားလေးတစ်ပုဒ်တော့ဆင်ပြီးတော့ဟောပြောဖို့လိုအပ်တယ်လို့ဘုန်းကြီးစဉ်းစားမိတာနဲ့မလို့သင်္ကုတ္တရနိကေတိကနိပါဒဒေဝတုဒ္ဒဝက်ဆယ်ခုမြောက်အာတိပတိယသုတ်တံပေါ့လေအဲ့ဒီသုတ်တံကြီးကိုဘုန်းကြီး ဖြေထားပြီးတော့ဟောမယ်အခုစကားချီတာမိနစ်40တောင်ချီသွားပြီဒီနေ့ကတော့ဘုရားကောင်းစဉ်လောက်ပဲကြွနိုင်ပါပဲနှစ်နာရီခွဲမှတရားဆုံးသတ်ဖို့အတိပတိယဆိုတဲ့အတိတ်တွေကအကြီးအကဲအလေးကလူပြုတိုက်စီဟူသောအကြောင်းကြောင့် ဖြစ်ပေါ်သောတရားလို့ဒီလိုသိကြရတယ်။တနည်းအားဖြင့်လည်းပဲအလေးကလူပြုတဲ့သူရဲ့အရာမှာထားပြီးဖြစ်ပေါ်လာစီတိုက်သောတရားလို့ဒီလိုသိကြရတယ်။အရှင်းဆုံးပြောရလို့ရှိရင်မိမိရဲ့ဂုဏ်သိက္ခာကိုငယ်သောအားဖြင့်၎င်းအခြားသောသူတော်ကောင်းပုဂ္ဂိုလ်များကို

အပိုင်းကတော့၃ပိုင်းပဲရှိပါတယ်မှတ်ရတာလည်းလွယ်ပါတယ်ကောင်းလည်းအတော်ကောင်းပါတယ်ဒီတော့ဒီတော့ကိုမြန်မာမှုတက်တဲ့နဲ့ပြောရလို့ရှိရင်လေးစားတိုက်သောအရာကိုလေးစားပါမှကုသိုလ်ရာလို့ဒီလိုကောင်းစဉ်တတ်တိုက်ပါတယ်။ နောက်မြတ်စွာဘုရားကိုယ်တိုင်အကျေဖွင့်ဆိုပြီးတော့ဟောကြားတဲ့အချက်တွေကြတော့ဘုန်းကြီးကကောင်းစဉ်တတ်ထားတဲ့ဟာအတိတ်ပဲပို့ပြီးတော့ပေါက်ပါလိမ့်မယ်အထူးအားဖြင့်တရားကိုယူသေးသေးနဲ့စိတ်ဆက်ဆက်နဲ့ရှုမှတ်တဲ့ယောဂီများအမှတ်ကလေးတစ်ချက်မှမလွတ်ရအောင်ပေါ့လေအလေးမြတ်ထားပြီးတော့ရှုမှတ်တဲ့ယောဂီများမှာဆိုလို့ရှိရင်ကိုယ်တွေ့အာထုတ်ပုံအာထုတ်လို့တွေ့ပုံနဲ့မြတ်စွာဘုရားဟောကြားတဲ့အချက်နဲ့သတားတဲ့ဟပ်နေပြီးတော့ ကြည်ကြည်နက်နက်ကြည်ဖြစ်လာတာကိုတွေ့ပါလိမ့်မယ်အခုခွန်ကြီးတရားကောင်းခြင်းစပါတော့ဒီနေ့တရားတည်ဆောက်တဲ့အနေနဲ့ပဲအစပြိုးပြီးတော့ပေါ့လေမတိကလောက်တဲ့အစပြိုးတာလောက်တဲ့သုံးတရမှာလေမြတ်စွာဘုရားတာဝတိမြေဇေတဝန်ကျောင်းတော်မှာတရင်သုံးတော်မူတဲ့အခိုက်အတန့်ရဟန်းတော်များအပါဝင်တရားနာပြိဋ္ဌာအပေါင်းကိုဒီလို ကရုဏာစေထားပြီးတော့သမယုဒသမယုဒဉာဏ်တော်ဖြင့်စတင်ပြီးတော့ဟောကြားတယ်ဒီနိမ္မာနိဘိကဝေအတ္တိပတေယာနိကတမာနိဒီနိအတ္တာတိပတေယံလောကာတိပတေယံဓမ္မာတိပတေယံဘေကဝေဘိက္ခုတို့ဘေကဝေငါ၏စေတယံတော်များတို့ ရဟန်းတော်များဆိုတော့ရဟန်းမကြီးလည်းပါပါတယ်အမျိုးသားမျိုးသမီးတွေလည်းပါပါတယ်ရဟန်းတော်များကမြတ်စွာဘုရားတရားကြားနာရမှာပါကြားနာတဲ့နေရာမှာသူတို့ကခြေတန်းကနေပြီးတော့နာကြကြတာမဟုတ်လို့သူတို့ကိုအချုပ်အခြာပဒနာထားပြီးတော့မိတ်ဆွေရတဲ့တရားပါရဟန်းတော်ရင်မဟုတ်ဘူးရဟန်းမတွေရောဥပဒကဥပတိကမတွေအကုန်လုံးတက်ဆိုင်တယ်ရဟန်းတော်ကြီးကောင်းတာပြီးတော့ဟောလို့မြို့တော်မြို့သမီးတွေကငါနဲ့ ငါတို့နဲ့ဘာမှမသက်ဆိုင်ဘူးလို့တော့ဒီလိုတော့မတွေးရဘူးဘဂဝါတော်ဓမ္မဒေသနာသဗ္ဗပရိသသာတာရဏလို့ဆိုထားတယ်မြတ်စွာဘုရားရဲ့ကရုဏာရှိထားပြီးတော့ပညာအပြင်ဟောကြားတဲ့ဒေသနာမှန်သမျှပရိတ်ကအားလုံးနဲ့ပတ်သက်ဆက်သက်တာကြီးတယ်ကျမ်းဂန်များဒီလိုဆိုတယ်ဒီတရားငါခေါ်တာမဟုတ်ဘူးလို့ဒီလိုမတွေ့ရဘူးဒေကဝိင္ကာယစေတယံတော်များတို့အာတိပတိယာနိ အကြီးအကဲအလေးကလူပြုတိုက်သူပြုတိုက်သူဟူသောအကြောင်းကြောင့်ဖြစ်ပေါ်သောတရားတို့သည်ဝါလေးကလူပြုတိုက်သူအရာမှာထား၍ဖြစ်ပေါ်လာစေသောတရားတို့သည်ဣမာနိတီနိဤသုံးပါးတို့ပင်သည်ဖြစ်တာတို့အလေးကလူပြုတိုက်သူရဲ့အရာမှာထားပြီးတော့ ဖြစ်ပေါ်လာစေတတ်တဲ့တရားတွေဆိုတာဟောဒီ၃မျိုးပဲတဲ့ပထမစကားပြောလိုက်ပါတယ်စကားပြောတယ်စကားယူတယ်စကားကိုးတယ်ဒါပြောလိုက်တာပါအစနောက်ထပ်ဟောမယ့်တရားဒေသနာရဲ့အကျယ်ခွင့်ဆိုဖို့ရံပေါ့ဖွင့်ဆိုဟောဖို့ရတော့ပထမဆုံးခေါင်းစဉ်လေးပြောလိုက်ကတမဏိတိနိ ဒီနေ့သုံးပါတော်မူသည်ကတမဏိအပေဒီုံလေးဟုမူကားတဲ့ဒါကအမေအမေကမြတ်စွာဘုရားကတရားနာတဲ့တိဋ္ဌဆံကတင့်တော်တဲ့အဖြေကိုလိုချင်လို့မွေးတာမဟုတ်ဘူးတရားနာတိဋ္ဌတဲ့ကွက်တိကြတဲ့အဖြေရကြမှာရမှာအခုဒီလိုမရတဲ့သဘောကတော့

ဝါမိမိဂုံတိတ်ခါကိုငဲ့၍ဖြစ်ပွားစေတဲ့သောတရားကသမျိုးလောကတိပတိယလောကတိပတိယလောကခေါ်တဲ့ပုဂ္ဂိုလ်ကိုအလေးညာထားပြီးတော့ဖြစ်ပွားစေတဲ့သောတရားကသမျိုးဝါချသောသူတော်ကောင်းပုဂ္ဂိုလ်များကိုအလေးညာထားပြီးတော့ဖြစ်ပွားစေတဲ့သောတရားကသမျိုး ဓမ္မတိပတိယရှိပြီးအကျင့်နဲ့အတူလောကုတ္တရာတရား၉ပါးအား၉ပါးစီဟူသောတရားကိုအကြီးမှုပြု၍ဖြစ်ပွားစေတဲ့သောတရားကတစ်မျိုးတဲ့တရား၃မျိုးတိအတ္တတိပတိယနှစ်လောကတိပတိယသုံးဓမ္မတိပတိယတဲ့အတိပတိယဆိုတဲ့ပါဠိစကားက အတ္တိပတိယာနိယတ္တကကာရဏတော်နိပ္ပတ္တာနိဖွင့်ချနေရဒီလိုဆိုမိတ်ထားပါတယ်အကြီးအကဲဟူသောအကြောင်းမှဖြစ်ပေါ်တဲ့တရားတွေတဲ့จิตတကံကတ္တဝနိပ္ပတိတံခုဏဇာတံလို့ဒီလိုဖွင့်ထားတယ်အလေးအမြတ်ပြုလိုက်တော့ ပြုလိုက်သူရဲ့အရာမှာထားပြီးတော့ဖြစ်ပေါ်ဖြစ်ပွားစေတတ်တဲ့ဂုံအကြီးအသေးတရားတွေဂုံကျေးဇူးတရားဒီလိုဆိုလိုတယ်။နောက်ဆက်လက်ပြီးတော့အကျယ်ဖွင့်ဆိုတဲ့အခါမှာပို့ပြီးတော့သင်စားပါလိမ့်မယ်။မြတ်စွာဘုရားကိုယ်တိုင်ဟောကြားတဲ့အချက်တွေကပဲတော်တော်ကောင်းပါလေ။အထူးအားဖြင့်အခုလို နှစ်ဟောင်းကိုရွေချက်ပါတဲ့ကုသိုလ်တွေနဲ့ပေါ့နှုတ်ဆက်ပြီးတော့နှစ်တိတ်ကိုအစ်မြင့်တဲ့ကုသိုလ်တရားတွေနဲ့ကြိုဆိုဖို့ရာမျောနဲ့တောင်းထိုင်နေတဲ့ယောဂီများအတွက်တော့သိပြီးတော့ရှိလျောတဲ့တရားပါအမှန်ကောင်းတယ်အမှန်ကောင်းတယ်သိကိုကောင်းတဲ့တရားပါ ဒီတော့အာတိပတိယတရား၃ပါး၁အတ္တတိပတိယ၂လောကတိပတိယ၃ဓမ္မတိပတိယပထမဆုံးအာတိပတိယဆိုတာအလေးအမြတ်ပြုတိုက်သူအရာမှာထား၍ ဖြစ်ပေါ်လာစေတဲ့တရားကအာဓိပတိယအာဓိပတိယတရားလို့ဒီလိုမြန်မာမှုတက်တဲ့နဲ့နားလည်ထားဖို့လိုရှိလိုအပ်ပါတယ်ဒီနေရာမှာလင်္ကာဆောင်ပုဒ်ကလေးတွေလောက်တော့လောက်ချင်ပါတယ်လောက်ထားတော့လည်းရှိတော့လည်းရှိပါတယ်ဒါပေမဲ့လို့လင်္ကာကလိုအပ်တဲ့အတိတ်ပဲဒီအကုန်လုံးမချုံမိမငုံမိဘူးပြီးတော့မြန်မာစကားကြီးကပို့ပြီးတော့ချုံမိငုံမိတယ် မြန်မာစကားပြင်နဲ့ပဲပြောရမှာပေါ့အဲ့ဒါလေးလက်ပြီးတော့ဆွေးကြည့်ကြပါအာဒီပတိယဆိုတဲ့အတိတ်ပဲကိုအခြေခံနားလည်သွားအောင်အလေးကရုပြုတိုက်သူဤအရာ၌ထား၍ဖြစ်ပေါ်လာစေတိုက်သောတရားကအတိပတိယ အာဓိပတိယကိုအာရဲ့တောက်ချိန်လုံးကြီးပြင်ဖတ်ဆောင်ဒီပေါ့ဒီရနှလုံးစိရပလက်ရရရပြင်ပေါ့အဲဒါအာဓိပတိယပါဠိတန်တွဲဆိုလို့ရှိအာဓိပတိယအလေးကရုပြုတတ်သူဤအရာ၌အဲအဲ့ဒါဆိုရတာနည်းနည်းရှိတယ်အလေးကရုပြုတတ်သူဤ အရာ၌ထား၍ဖြစ်ပေါ်လာစေတတ်သောတရားကအာတိပတိယအလေးကလူပြုတတ်သူ၏အရာ၌ထား၍ဖြစ်ပေါ်လာစေတတ်သောတရားကအာတိပတိယသို့ပါ အာတိပတိယတရား၃ပါးသို့အာတိပတိယတရား၃ပါးတိအတ္တဒီပတိယနိလောကာဒီပတိယသုံးဓမ္မာဒီပတိယအာတိပတိယတရား၃ပါး တိအတ္တတိပတိယနိလောကတိပတိယသုံးဓမ္မတိပတိယအာတိပတိယတရား၃ပါးတိအတ္တတိပတိယနိလောကတိပတိယသုံးဓမ္မတိပတိယသို့

စိတ္တကံကတ္တဝါအကြည့်မှုပြု၍ဝါအလေးကလူပြုတတ်သူအရာထား၍နိဗ္ဗတိတံဖြစ်ပေါ်စေတတ်သောဖြစ်ပေါ်လာစေတတ်သောကုဏသာတံဂုံကျေးဇူးအမျိုးတဲ့ဂုံကျေးဇူးမိမိကိုယ်ကိုအလေးညထားပြီးတော့ဖြစ်ပေါ်စေတတ်တဲ့တရားပေါ့အခု နှစ်တကူကာလမှာပေါ့လေရှိရဘုရားဘာသာဝင်သူတော်ရှင်တွေထုံးနဲ့ပြည့်လုပ်တဲ့ထုံးနှလုံးမူပြီးတော့ရည်ရွယ်ချက်အပြည့်အဝနဲ့လာရောက်ရတာဟာကိုမှုနှုတ်မှုစိတ်နေစိတ်ထားတွေကိုပြုပြီးလို့လာကြတာဘုလို့စိတ်ထားလေးအချိုးကြဖြစ်ပြီးတော့တမန်ရှင်းရှင်းနေဖြစ်ပေါ်လာတာပြီးတော့ကိုကိုကိုအလေးမြတ်ထားပြီးတော့ ဆောင်ရွက်ပါမှသီလရေလုံးချုံအောင်ထိမ့်ပါမှစိတ်တည်ငြိမ်အောင်လည်းပဲရှိမှပါမှအတိညာလေးပွင့်နေအောင်လည်းပဲကြိုးစားပါမှဒါမှကိုယ့်အတွက်အကျိုးရှိနိုင်လားလို့မလို့ရှိမရှိနိုင်ဘူးဒီတော့မိမိကိုယ်ကိုမိမိငဲ့ဖို့အရေးကြီးတယ်မိမိရဲ့ဂုဏ်တိတ်ခါကိုငဲ့တဲ့အနေအားဖြင့်ဖြစ်ပွားစေမှသာအတ္တဒီပတိယဖြစ်နိုင်တယ် ပြီးတော့ယောဂီအဖြစ်နဲ့လာရောက်ကြတဲ့ပုဂ္ဂိုလ်များရိုးရိုးကိုယ်ကြောင့်ယောဂီဖြစ်နေပဲဖြစ်ဖြစ်ရှင်းဖြစ်ယဟန်ဖြစ်နေပဲဖြစ်ဖြစ်ရောက်လာကြပြီဆိုလို့ရှိရင်ကိုယ်တိတ်ခါကိုငဲ့ဖို့သိရေးကြည့်တယ်မိမိရဲ့ဂုဏ်တိတ်ခါကိုငဲ့ွက်ခြင်းမရှိဘဲနဲ့ဒီရောက်ပြီးမှအ ਨੇ ဆုံးဒီလမှမပြည့်စုံဘူးဓမ္မတိပညာတရားတွေဆိုတာတော့ဝေးရောက်ဆိုလို့ရှိရင် ပထမအစအတ္တဒုတိယကစပြီးတော့ပြုတ်တော့တာပဲအဲပြုတ်ပြီဆိုလို့ရှိရင်ရွေချက်ကလည်းပဲမပါပါပြီးမဲ့ပါပြီးမဲ့လို့ရွေချက်မြောက်အောင်လည်းမလုပ်တော့ခုနဒီဘွားကြီးလက်လွတ်ခရတာအိမ်တော်ကြီးလက်လွတ်ခရတာကာမဂုဏ်လက်လွတ်ခရတာလူမှုရေးတွေလက်လွတ်ခရတာကိုဆွန့်လွတ်ခရတာအဲ့ဒါကြီးဆွန့်လွတ်လိုက်ရတော့ခုန စီဝါရေးချမ်းသာအိမ်တော်ချမ်းသာကာမဂုဏ်ချမ်းသာလူချမ်းသာတွေအဲ့ဒါတွေဆုံးရှုံးသွားတယ်အဲ့ဒီဆုံးရှုံးသွားတဲ့နေရာမှာနောက်ထပ်ချမ်းသာတဲ့ခု ရောက်ဖို့ရအသာထိုးဖို့ရကောင်းကောင်းမွန်မွန်ကိုယ်ဂုဏ်ဒိဋ္ဌာကိုငဲ့ွယ်ပြီးတော့ဖြစ်ပွားခြင်းနဲ့တရားတွေမိမိတဏ္ဍာမှာမဖြစ်ပွားဘူးဆိုလို့ရှိရင်ကိုယ်ကကိုယ်လည်းပဲတရားနဲ့စပ်ပြီးတော့အားမရဘူးမကျေနပ်ဘူး မကျင်းလာတော့နောက်တစ်ချမ်းသာတခုလည်းမရဘူးအဲ့ဒါလိုဖြစ်သွားနိုင်တယ်ဒီတော့အဲ့ဒီလိုမဖြစ်ရအောင်မိမိရဲ့ဂုဏ်သိက္ခာကိုငဲ့သောအခြင်းဖြစ်ပွားစီတိုက်ဖြစ်ပွားစီမှအတ္တတုတ္တိယဖြစ်တာပါဒီတော့မိမိရဲ့ဂုဏ်သိက္ခာကိုငဲ့သောအခြင်းဖြစ်ပေါ်လာစီတဲ့သောတရားကအတ္တဒီပတိယဆိုတာတမအတိတ်ပဲထွက်လာတယ် ကဲအဲ့ဒါလေးဆိုရမယ်မိမိဂုံတိတ်မိမိဂုံတိတ်ခါကိုငဲ့သောအခြင်းဖြစ်ပေါ်လာစေတတ်သောဖြစ်ပေါ်လာစေတတ်သောတရားကအတ္တတိပတိယမိမိဂုံတိတ်ခါကိုမိမိဂုံတိတ်ခါကို မဲ့သောအခြင်းဖြစ်ပေါ်လာစေတတ်သော တရားကအတ္တတိပတိယမိမိဂုဏ်သိက္ခာကိုမဲ့သောအခြင်းဖြစ်ပေါ်လာစေတတ်သောတရားကအတ္တတိပတိယနားလည်သွားပြီနော်။နောက်လောကဆို လောကတိပတိယဆိုတာလောကဆိုတာကအဲသူတစ်ပါးရဲ့စိတ်နေစီထားတွေကို သိတဲ့ပုဂ္ဂိုလ်ဒူးတွေပေါ့ဘိညာဉ်တွေပါရထားတဲ့ပုဂ္ဂိုလ်တွေပေါ့နတ်တွေခြားခြားတကူရှင်တွေပေါ့ပြီးတော့ကိုယ့်ရဲ့အနိဗ္ဗာန်ပေါင်းခြင်းမှာအထုတ်တဲ့သတင်းသုံးပေါ်တွေအကုန်လုံးဒါလောကလို့ခေါ်ပါတယ်ပြီးတော့အခြားသောသူတော်ကောင်းပုဂ္ဂိုလ်များကိုလေးစားသောအခြင်းဖြစ်ပေါ်လာစေတတ်တာကလောကဓိပတိယဒီလိုဆိုရမယ် ဖြစ်ပေါ်လာစေတဲ့သောတရားကလောကတိတတိယနောက်နေ့ဒီကြမှာမြတ်စွာဘုရားဖွင့်ဆိုရည်ချက်အတိုင်းပေါ်လေခွန်ကြီးကရှင်းပြပါမယ်တခုချင်းဒီနေ့တော့ကောင်းခြင်းကြီးလောက်ကခုနပဋိညာခံထားတဲ့အတိုင်းပေါ်လေကောင်းခြင်းနော်ဆိုရမယ်အခြားသောသူတော်ကောင်းပုဂ္ဂိုလ်များကိုဤသာသောအာဖြင့်ဖြစ်ပေါ်လာစေတဲ့သောတရားက လောကာတိပတိယခြားသောသူတော်ကောင်းပုဂ္ဂိုလ်များကိုဒီစားသောအခြင်းဖြစ်ပေါ်လာစေတတ်သောတရားကလောကာတိပတိယအခြားသောသူတော်ကောင်းပုဂ္ဂိုလ်များကိုဒီစားသောအခြင်း ဖြစ်ပေါ်လာစေတတ်သောတရားကလောကာဓိပတိယသို့ မတိပတိယဓမ္မတိပတိယမှာဓမ္မကလောကုတ္တရာတရား၉ပါးယူပါတယ်မ၄ပါးကို၄ပါးနဲ့နိဗ္ဗာန်တရားအဲ့ဒါကိုဓမ္မအရာယူတယ်သူကတော့အမြင့်ဆုံးအနေနဲ့ပေါ့ဒီညွှန်ကြားတဲ့ဒေသနာပါပဲသူရဲ့ရှေ့ရှေ့ယခုရှင်းသုံးနေရတဲ့သတိပဋ္ဌာန်ဘာဝနာတရားလည်းပဲဓမ္မရဲ့ယူပါတယ် ဆိုလိုတာကတော့အရိယာမဉ္ဇဉ်ပူညာမရောက်ခင်ရှေ့ကြီးအနေနဲ့လောကီငယ်တည်းမှာသင်သုံးရတဲ့သီလသမားကြီးပညာတရားတွေဟာဓမ္မရဲ့အကုန်လုံးကြီးပါတယ်။အဲဒါတွေကိုအလေးမြတ်ထားပြီးတော့သင်သုံးရတယ်။ဒီလိုသင်သုံးရတာဟာလည်းပဲလောကုတ္တရာတရားရရှိရေးအတွက်ပါပဲ။ဒီတော့သင်သုံးမှုဤအပါဝင်လောကုကျင့်သုံးလို့ရရှိတဲ့လောကုတ္တရာတရားအလေးမြတ်ထားပြီးတော့ဖြစ်ပေါ်စီတိုက်တဲ့ တရားဟာဓမ္မတိပတိယပဲအဲ့ဒါလေးဆိုရမယ်လောကုတ္တရာတရားတော်ကိုအဲလောကုတ္တရာတရား၉ပါးကိုဤသာသောအခြင်းဖြစ်ပေါ်လာစေတတ်သောတရားကဓမ္မတိပတိယလောကုတ္တရာတရား၉ပါးကို ဤသာသောအခြင်းဖြစ်ပေါ်လာစေတတ်သောတရားကဓမ္မတိပတိယသို့ အတ္တိတတိယတရား၃ပါးပေါ့အတ္တတိတတိယလောကတိတတိယနဲ့ဓမ္မတိတတိယဒီနည်းကောင်းစဉ်ပဲဒီကောင်းစဉ်အဓိပ္ပာယ်လေးလောက်နားလည်ရင်လည်းတော်တော်ကောင်းလာပါပြီဟွန်းဒါပေမဲ့မြတ်စွာဘုရားကတော့တကယ်လိုအပ်တဲ့ဒေသနာမို့လို့တော်တော်လေးခြေခြေပြန့်ပြန့်ပေါ့လေခေါ်ကြထားတာလေးရှိပါတယ်ဒါကတော့နောက်နေ့ကြာမှာတစ်ခုချင်းတစ်ခုချင်းဆက်လက်ပြီးတော့ရှင်းသွားပါမယ် ဒီနေ့တော့တဏှာယူရှိသွားတာမို့လို့ဒီမတိကကောင်းခြင်းနဲ့ပဲတရားအဆုံးသတ်ကြပါစို့ဒီနေ့ယခုအင်္ဂုတ္တရနိကေတိကနိပါဒပါဠိဒေဝတုတ္တဝက်ဆယ်ခုမြောက်အာတိပတိယသုတ်တံကိုအစပြုပြီးတော့ဟောကြားတဲ့အချက်ကိုယူဒီဇဝနာဂမတသသမတဝနာကုသကံစေရနာ၏အစွမ်းအာနုဘောကြောင့်တရားနာပိဋကဘောယောဂီသူတော်ကောင်းတို့သည် မိမိဂုံတိတ်ခါကိုငဲ့သောအားဖြင့်အခုလိုနှစ်တိကျူကာလမှာနှစ်ဟောင်းကိုလည်းပဲရွေချက်ပါတဲ့ကုသိုလ်သူတွေနဲ့နှုတ်ဆက်ခဲ့ပြီးတော့နှစ်တိကိုလည်းပဲကုသိုလ်သူနဲ့ကျိုးစိုးနိုင်ဖို့ရာအတွက်ကိုယ်ဂုံတိတ်ခါကိုငဲ့သောအားဖြင့်ဒီလသမารီကျင့်ကြခြင်းတရားတွေကိုကျိုးစားပွားများနိုင်ဘာဝကျင်တဲ့ရင်သုံးပေါ်မိမိရဲ့စိတ်နဲ့စိတ်ထားတွေကိုသိကြတဲ့သူတော်ကောင်း နတ်တွေကအစပုဂ္ဂိုလ်တွေကအစအားလုံးလေးစားပြီးတော့ယခုတရားထုတ်တယ်ဆိုတော့လောကုတ္တရာတရားရရှိရရရှိရလောကုတ္တရာတရားရရှိဖို့ရအခြေခံဖြစ်တဲ့အကျင့်တရားအပါဝင်ပေါ့လေတရားကိုလေးစားတဲ့အနေနဲ့ပေါ့လေဒီလိုခိုက်တာမှာနေတော့လေးစားတဲ့တရားတွေလေးစားမှကုသိုလ်ရဆိုတဲ့သဘောတရားကိုကောင်းကောင်းနားလည်ပြီးတော့ သီလသမာဓိပညာရှင်တရားတွေကိုလေးလေးစားစားစိတ်စိတ်စားစားနဲ့အထုနိုင်ရလို့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတက်ကယုံနာနှစ်ပါးတွေချုပ်ညာဖြစ်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေ။